ခန်းကြီး52အငယ်1မှ30အိုဇီအုံမျိုးနိုးလောနိုး၍ခွန်အားကိုယူလော့အိုယေရုရှလင်မြို့ဒီဟုသောတန်ရှင်းသောမြို့တင်ဤတင့်တယ်သောအဝတ်တစားတို့ကိုဝတ်ဆင်လော့အကြောင်းမူကားနောက်တဖန်ရေပြားလှီးခြင်းကို မခံသောသူနှင့်ညဉ့်ညူးသောသူတို့သည်တင်ဤအထဲသို့ မဝင်ရကြအိုယေရုရှလင်မြို့ ကိုယ်၌ကပ်သောမြေမှုန့်ကိုခါလိုက်၍မြင့်သောအရ၌ထိုင်လော့။အိုချုပ်ထားလျက်ရှိသောဇီးအုံတို့သမီး။တင်ဤလေကြိုးကိုချွတ်လော့။သာဝရဘုရားမိန်တော်မူသည်ကားတင်တို့သည်ကိုဖိုးငွေကိုမရဘဲကျွန်ခံရသည်ဖြစ်၍ငွေမပေးဘဲရွေးချင်းတို့ ရောက်ကြလိမ့်မည်အရှင်သာရဘုရားမိန်တော်မူသည်ကားငါဤလူတို့သည်အထက်ကအေဂုရုပြည်၌တဲခုအံ့သောငါ သွားကြ၏နောက်မှအာရှုရိလူတို့သည်အကြောင်းမရှိဘဲညှင်းဆဲကြ၏ထာဝရဘုရားမိန်တော်မူသည်ကားငါဤလူတို့ကိုအကြောင်းမရှိဘဲယူသွား၍အစိုးရသောသူတို့သည်ဝါကြွားလျက်ငါနာမကိုနေတိုင်းကဲ့ရဲ့ကြသည်ဖြစ်၍ငါသည်အဘယ်သို့ပြုရမည်နည်းတို့ဖြစ်၍ငါဤလူတို့သည်ငါကိုတိကြလိမ့်မည်ဂတိထားသောသူကငါဖြစ်သည်ကိုအချိန်ရောက်မှ သိကြလိမ့်မည်အကယ်စင်စစ်ငါရှိသည်ဟုထာဝရဘုရားမိန်တော်မူ၏ငြိမ်သက်ခြင်းဤဝမ်းမြောက်စရာတရင်ကို ကြားပြောသောသူကယ်တင်ခြင်းကောင်းချိုးချမ်းသာဤဝမ်းမြောက်စရာတရင်ကိုကြားပြောသောသူတင်ဤဘုရားသခင်စိုးစံတော်မူ၏ဟုဇီးအုံမျိုးအားပြောသောသူ၏ခြေတို့သည်တောင်ပေါ်မှအလွန်တင့်တယ်လှစွာတကားတင်ဤကင်းဆောင်တို့ဤအတန်ကိုနားထောင်ကြလော့ သူတို့သည်အသံကိုလွှင့်၍ရွှင်လန်းသောအသံနှင့်တညီတညွတ်တည်းကြွေးကြော်ကြ၏။အကြောင်းမူကား၊ထာဝရဘုရားသည်ဇိအုန်မြို့သို့ပြန်လာတော်မူကြောင်းကိုကိုယ်တိုင်မြင်ရကြ၏။ယေရုရှလင်မြို့၌ပြိုပျက်ရာအရပ်တို့၊တညီတညွတ်တည်းသီချင်းဆိုသံနှင့်ကြွေးကြော်ကြလော့။ထာဝရဘုရားသည်မိမိလူတို့ကိုနှစ်သိမ့်စေတော်မူပြီ။ယေရုရှလင်မြို့ကိုရွေးနှုတ်တော်မူပြီ။ ထာဝရဘုရားသည်ခတ်သိမ်းသော လူအမျိုးမျိုးတို့ရှေ့မှတန်ရှင်းသောလက်ယုံတော်ကို ဖွင့်ပြတော်မူသည်ဖြင့်မြေကြီးဆုံးရှိသမျှတို့သည်ငါတို့ဘုရားသခင်၏ကယ်တင်တော်မူခြင်းကျေးဇူးကိုသိမြင်ကြလက်တံအငယ်7မှ15ထွက်ကြထွက်ကြထိုအရမှ ထွက်သွားကြလော မစင်ကြဲသောအရာကိုလက်နှင့်မျှမတို့ကြနှင့် ထိုအရထဲကထွက်သွားကြလော့ထာဝရဘုရား၏အဆောက်အဦတို့ကို ဆောင်ရွက်တော်သူတို့တန်ရှင်းခြင်းရှိကြလော့တင်တို့သည်အလင်းအမြန်မထွက်ရကြပြေး၍မတွားရကြထာဝရဘုရားသည်တင်တို့ရှေ့၌ကြွတော်မူမည်နောက်၌လည်းဣဒေလမျိုး၏ဘုရားသခင်သည်တင်တို့အကွယ်ကာဖြစ်တော်မူမည်ကြည့်ရှုလော့ငါကျွန်သည် အမှုဆောင်၍ အောင်လိမ့်မည်ချီးမြှောက်ချီးမြှင့်ခြင်းသို့ရောက်၍အထွတ်အမြတ်ဖြစ်လိမ့်မည်သူသည် လူမဟုတ်တကဲ့သို့ မျက်နာပြက်ခြင်းလူသားမဟုတ်တကဲ့သို့အစင်းအထရေပြက်ခြင်းရှိသည်ကို အများသော သူတို့သည်အံ့ဩမိန်မောကြသည်ဖြစ်၍ထို့သူသူသည်အများသော လူမျိုးတို့ကိုတန့်ရှင်းစေလိမ့်မည်ရှေ့တော်၌ရှင်မြင်တို့သည်မိမိတို့နှုတ်ကိုပိတ်၍နေရကြလိမ့်မည် သူတပန်းမပြဘူးသောအရာကိုသူတို့သည်မြင်ကြလိမ့်မည်။မကြားဘူးသောအရာကိုလည်းနားလည်ကြလိမ့်မည်